ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌22ရက်4လ69ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဒီတို့ပါတော်နေနေဥပုံနေမူသီလဆောက်တရားတင်လားဟုတ်ကလားအင်းတို့ဥပုံနေတိုင်းသီလဆောက်ကြည့်ကြတာကိုဘယ်နှချိန်ရှိကြတော့ဟမ်ဟောရမေးလို့ရတာဗျာဘယ်နှချိန်ရှိကြတော့ ပေါ်ပြမိလို့ရတာဟင်ဥပုန်နေတိုင်းတို့သီလဆောက်တည်ခဲ့တာဘယ်နှချိန်ရှိပတော့ပေါ်ပြမိလို့ရတော့ဘူးရသူတို့ဆောက်တည်ဖို့ဟာမတူပါဘူးရဟင်ဟင်ဟင်ဥပုန်နေတိုင်းဆောက်တည်တယ်ဟင်တိုင်းတို့သီလရပါလားဟောဗျာ ဆောက်တည်ရဆိုမရတာဗျကဲဟင်အဲသီလပိုင်းမလားရပါလားဟောပြမေးလို့ရပါဗျာဟင်လောကရောမယ်ဘယ်လိုလုပ်ရတာတော့ခင်ဗျာဟင်ဟင်ဟင်တုံမေးလို့ရပါဘူးဗျာဟင်တို့တီလာဆောက်တို့ဥပုံနေမှုတီလာဆောက်တည်ပြီးဟုတ်ကလားအာမဘန္တိကံနဲ့ပြီးရောမဟုတ်လားဟင်တို့တီလာရပြီဘူး ဟုတ်ကလားတို့ခေါ်တော့ပါပေါ့လေရိုးရိုးတီလာတော့ရမှာပေါ့ဒါတော့တို့ကိုတတ်ပြရမရှိတဲ့နေရာလားမေးဘယ်တတ်ဖြစ်လိမ့်မတော်ဘူးကြတာတော့ဒါတတ်ပြရမရှိလို့မတတ်ဖြစ်တာပဲဥစ္စာဟုတ်ကလားတတ်ပြရနဲ့ကြုံလို့မတတ်ဖြစ်မှဒီတီလာရမှာဟုတ်ကလားဗျာအင်းတို့လူချင်းဖျား မလူချင်းဖရာနဲ့တွေ့လို့သူ့ဥစ္စာကို မတရားသောနည်းဖြင့်မယူဖြစ်မှတို့ရမှာရသေးလားဟုတ်ခလားဗျဟင်ဒီလာကသူကိုချင်းမဟုတ်ဘူးလားဗျာဟင်ကိုချင်းနှုတ်ချင်းအဲ့ဒီကိုချင်းနှုတ်ချင်းကိုဘသူထိန်းတယ်လဲစိတ်ကထိန်းရတာထင်လားဗျာဟင်ဟင်စိတ်ကထိန်းမှစိတ်မှာကိုဘယ်အာယုံခံစားလိုက်ခံစားလိုက် တို့လူချင်းစိတ်မလူချင်းစိတ်ဆိုတဲ့အငှားစိတ်မပါဘဲနဲ့ကိုယ်ပိုင်စိတ်ကလေးနဲ့ဖြည်းမှတို့ဒီလာရမှာတင်တယ်ဟဲ့တို့သာတော်တော့စိတ်ဓာဝိတုဒ္ဓိလို့ခေါ်ရမှာပေါ့စိတ်စင်ကြယ်သွားပြီလေမြင်လဲမြင်ပြီးဒါနပြီးသွားမယ်ကြာကြာပြီးဒါနပြီးသွားတို့သာတော်တော့ဒိဋ္ဌိဒိဋ္ဌမတန်းသွားမြင်မြင်ညနဲ့ပြီးပြီဟုတ်ကလားတို့ဒီဒုဒ္ဓမတန်းသွားကြာကြာညနဲ့ပြီးပြီ ဟုတ်ကလားဗျာကျန်တဲ့အနာတို့အရာသာတို့ အတွေ့တို့ကြတော့မူတီမူတမတန်းစွာတွေ့တာတွေ့ရင်လည်းပြီးသွားပြီဟုတ်ကလားအဲပြီးတော့တို့အတွေ့လေးနဲ့ပတ်သက်ရင်လည်းဝိညာတိဝိညာတမတန်းစွာဟိကြံသိမှုတွေဟာကြံသိရုံလေးနဲ့ပြီးသွားပြီရှိဘူးမဆက်တော့ဘူးလေစိတ်မှတစ်ဆင့်ကိုနှုတ်မဆက်တော့ဘူးဟုတ်ကလားဗျဟိဒါဆိုကိုယ်ပိုင်စိတ်ထင်တယ်ဟိ ကြိုက်တာမကြိုက်တာဝင်တို့ကြိုက်စိတ်မကြိုက်စိတ်ဆိုတော့ကိုယ်ပိုင်စိတ်ဟုတ်သေးတို့လားဗျဟိဒေါ်ဘာပိုင်သွားပြီဒေါသပိုင်သွားပြီဟုတ်တာလောဘပိုင်နဲ့ဒေါသပိုင်နဲ့ဆိုတရားသူနောက်ကမောဟလည်းပိုင်ကြဖြစ်ရမှာပေါ့ဟုတ်ကလားဗျာဟင်အဲ့တော့တို့ကိုယ်ပိုင်စိတ်ကလေးဘယ်အာယုံခံစားခံစားကိုယ်ပိုင်စိတ်ကလေးနဲ့ခံစားနိုင်ရင်တော့အဲ့ဒါတိလာရပြီလို့ဆိုကြပြီဟုတ်ကလား တို့ပါလို့တော့အထီးသီလာလို့သုံးတယ်ဗျာဟင်အခုဒါကြတော့တို့ရိုးရိုးသီလာလို့သုံးတယ်ဗျာဒါတော့တောက်ဆရာမတွေ့လို့မတတ်ဖြစ်တာကိုဗျဟင်တို့နတ်တလူရောတောက်ဆရာရှိလားအဲလုံးသဘောဗျာဒီတော့ဟုတ်ကလားဟဲ့ဟင်အဲတောက်ဆရာမရှိတော့မတတ်ဖြစ်တာကြီးလုံးနာပေါ့ဗျာဒီဟုတ်ကလားဟင်အဲဒီနေရာမှာခိုးတရားဟောရှိလားဟဲ့အဲလင်းယူတရားဟောရှိသလားဗျညစ်ယူတရားဟောရှိသလားဗျ အဲမရှိတဲ့နေရာမို့လုံတာတော့လူတိုင်းလုံတာပေါ့ဗျတို့မှမလို့ဘသူဖြစ်ဖြစ်ဟိုရှိမှခိုးဖြစ်တာမဟုတ်ဘူးလားဒါဝတို့ရိုးရိုးသီလာလို့ခေါ်တယ်ဗျာဟင်ရိုးရိုးသီလာပဲရှိသေးသည်ရိုးရိုးသီလာကြတော့ဟိုသီလာကတို့ကိုစောင့်ရှောက်နေတယ်သီလာကတို့ကိုပိုင်နေတယ်လို့ဆိုလို့တဗျာတို့ကသီလာပိုင်တာဟုတ်သေးဘူးဗျာဟုတ်ကလားဗျာဟင်ဟင် အဲ့တော့တို့အိမ်ညာညဗျာခဏတော့အဲ့တော့မိဘတွေဥပုသ်ဆောင်သွားတုံးဆိုပြီးတော့ဟင်တစ်ဖက်ကသူတို့ចောင်းတော်ကရံစဆိုတာရှိတယ်ဗျចောင်းသားတွေမှာဟင်တော်လဲတော်လိုက်မျိုးလဲမျိုးလိုက်မရှိဘူးလားဗျဟင်ရှိတော့သူ့အမိသူ့ဖေတွေမရှိတုံးဆိုပြီးလာပြီးကိုသားလေးကိုရံစပြီးဟုတ်ကလားထုနဲ့တတ်နေမယ်ဗျာဟုတ်ကလားသွား တို့ဒီငါပြန်သွားတဲ့ချိန်ကြတော့တို့ကားနဲ့သွားတဲ့ပုဂ္ဂိုလ်ကားရိုက်တာနဲ့တို့ဒီကချီရင်သွားတဲ့ပုဂ္ဂိုလ်လည်းကိုယ်အိမ်ရှိရောက်တာနဲ့ตาလေးကသူရဲရဲတန်ရဲရဲနဲ့လည်းတွေ့နေမယ်ဗျာအမေရဲ့ကဲပါအဖေရဲ့ကဲပါနဲ့လည်းအော်နေမယ်ဗျဟင်အဲ့ဒီချိန်ဘယ်လိုလုပ်မလို့ဘယ်လိုလုပ်မလို့ဘယ်လိုလုံးတော့မေးလို့ရအောင်ဟင်ဘယ်လုံးမှလုပ်ဘူးနဲ့တူပါပဲကြည်ရတယ်ဒီလိုပဲရကြည်နေမှာပဲမဟုတ်ဘူးလားမကြည့်ပါလို့မှာတော့ခင်ဗျ ဟင်ဟင်ဘာလဲလဲဟိုမောင်အောနေပြီငေသံကိုပါလို့တနာเสียလေးဟုတ်ဗျာကြည့်တော့လဲဟိုဟိုနာကြည့်တော့လဲတနာเสียလေးဗျာအဲမျက်စိကကြည့်တော့လဲဟိုမှာသူရဲတန်ရဲနဲ့တနာเสียလေးပဲဗျာဟင်အဲလူများတို့ပပင်းကြုံခဲ့ရင်ဘယ်လိုလုပ်မလို့မေးလို့ရတော့ဘူးဗျာဟင်ဟင်ဟောမေးလို့ရတော့ဘူးဗျာသူတို့ဟောဗျာမေးလို့မရတော့ဘူးဗျာ ကဲပဲနဲ့လုံးမတုံးကြဟောကလားဗျဟင်အဲဒေါသစိတ်ဖြစ်သွားတော့ဘယ်လိုလုံးလိုက်မတုံးကြဟင်ကဲဒေါသစိတ်ကြီးဖြစ်သွားပြီဗျာကဲစိတ်နဲ့ဟိုမကြိုက်တာနဲ့နှစ်ခုပေါင်းမိသွားပြီတဲ့နဲ့ဟိဟင်ဒီတွေကတို့ကိုယ်ပိုင်သိရှိပါအောင်မလားဟိဘာလုံးနဲ့ထင်တော့ဗါတဲ့ဗျာဟင်အာခါရဘာတော့တန်းချလိုက်မှာဟင်ဟုတ်ကလားဗျာဟင်အဲတန်းချလိုက်တော့ကဲဘယ်နဲ့တော့ညာ ဟိုအဲ့ဒီကလေးကဟောသူ့ဖေသူ့ရွှေမျိုးသူ့အတိုင်းဝိုင်းမရှိဘူးတဲ့လားဟင်တိုင်းသူကလည်းကာယကံပေါကြီးတိုင်းပြန်ချမှာပေါ့ဗျာဟင်သူကလည်းကာယကံပေါကြီးနဲ့ပြန်ချမှာပေါ့ဗျာဘယ်နဲ့လုံးမလို့ဟင်အောင်မအင်ဟုတ်ပါမလားဗျာဟင်တခါတည်းဟိုဟိုဆရွေးကိုလေချောင်းဆရွေးလေးမြူလိုက်ဥမာထင်တယ်ဓမ္မဟင်းငါဥပုပ်ကြီးနဲ့မဟုတ်တာကိုပုတ်ထင်တယ်ဟင် ယ်နဲ့တော့အဲ့ဒါတို့တို့ကသီလဆောင်တာလားသီလကတို့ပြန်ဆောင်နေတာလားဟုတ်ကလားဟင်ဒီလိုဆိုတို့သီလပိုင်မလားမပိုင်ဘူးလားအဲ့သီလကတို့ပြန်ဆောင်နေတယ်ဗျဟုတ်ကလားဟင်တိုင်းတို့ကြောင်းကြောင်းဆိုတော့ပြောဘူးလားဗျအဲဒီကနေ့ပဲလို့ပြောတော့ကြောင်းသွားမလို့ပြောတယ်ဟင်ကြောင်းဆိုတာမတို့တို့ဒီကနေ့စိတ်ကလေးကိုတတိလေးနဲ့ကြောင်းအောင်မတင်တယ်ဟဲ့ဟင် တခြားအာယုန်တွေနောက်ကိုတခြားစကြက်တွေနောက်ကိုလိုက်ဟိုမသွားအောင်မခံစားအောင်ဒီလိုထင်တယ်ဟဲ့ကြောင်းအောင်မထင်တယ်ဟဲ့ဟင်ဟုတ်ကလားအဲ့တော့တို့တတိလေးနဲ့စိတ်ကိုကြောင်းမလို့တို့ဒီဟိုကြိုက်စိတ်မကြိုက်စိတ်အဲဒါလေးနဲ့ပေါင်းမိမှသူ့သက်သာချင်းသူ့ဥစားယူခြင်းဆိုတာဖြစ်တာတင်တယ်ဟဲ့အဲ့တော့သူ့သက်မတတ်အောင်သူ့သက်သူ့ဥစားကိုမယူမိအောင်ဒါလည်းကြောင်းအောင်မထင်တယ်ဟဲ့ဟုတ်ကလား သူတို့ကသီလကိုကြောင်းအောင်မှာမဟုတ်ဘူးလားတို့ကစိတ်ကိုကြောင်းအောင်မှာမဟုတ်ဘူးလားဒါသူတို့ကဟိုနွားကြောင်းသားဘက်ကလားနွားဘက်ကလားနွားကြောင်းသားဘက်ကဟိဟိုဘက်ကတို့ချိုးပေါက်စရာဝတ္ထုအာယုန်တွေကနွားဘက်ကထင်တယ်ဟုတ်ကလားဟိဟင်တစ်ဘက်ကပြောရင်တို့ဒီကမှတ်စိတ်ကလေးကနွားကြောင်းသားထင်တယ်ဟိုဆွဲစိတ်ကလေးကနွားထင်တယ်ဟိ ဟုတ်ကလားဟဲ့တကယ်လို့ခုနပြောလို့ဟိုတတ်တရားနဲ့ကြုံပြီဗျာဟင်ကိုသားလေးကိုသူများသားကလာတတ်နေမှာဟိုဗျာဟင်ကိုသားလေးကိုလှမ်းကြည့်လိုက်ရင်ဟိုမသေးသေးလို့တဲ့ခန္ဓာလေးပေါ်လာမှာတယ်ဟင်အဲသူတော်ဘာသားကိုသွားကြည့်လိုက်လို့ရှိရင်တော့မကျင်တတ်တဲ့ခန္ဓာလေးပေါ်လာနိုင်မှာတယ်ဟဲ့ဟုတ်ကလားဟဲ့အဲဒီခါကျမှသရွေကြီးမြူလေเจ้าကြီးရှင်းပြီးငါဥပုပ်ကြီးနဲ့မို့သားဆို တီလာကတို့ပြန်ကြောင်းနာထင်တယ်ဟိဒီလိုဆိုတီလာကနွားကြောင်းသားဖြစ်ပြီဘူးလားတို့ကဘာဖြစ်သွားတော့ဟုတ်ပါမလားဘွားရရှိကတခါကြီးဟင်တော်တော်ကြားပါဦးမဗျဟင်နွားဖြစ်သွားတယ်ဆိုလို့ဘယ်နဲ့တော့တို့ကအကြောင်းကံဖြစ်မနေပြီဘူးလားကြောင်းတူလားအကြောင်းကံလားဟောအကြောင်းကံဖြစ်နေလားဘယ်ဟိုဘက်ကတီလာကပုတ်ပြန်ကြောင်းနေလားဟုတ်ကလားဟိပြောကြတဲ့ကတို့ကကြောင်းသွားမယ်ဟုတ်ကလား ဟင်ကြောင်းကြရင်ဘာလို့မတော့တတိလေးနဲ့အာယုန်ဒီကိုလည်းဟင်အာယုန်နောက်ကကိလေသာဒုစီကိုဝင်မလာရအောင်အာယုန်ဒီကလည်းထိန်ကြောင်းထားမှာထင်တယ်ဟင်ကိုစွဲစိတ်ကိုလည်းမစိတ်နဲ့ထိန်ကြောင်းထားမှာမဟုတ်ဘူးလားဟုတ်ကလားဓမ္မရာကြောင်းဖြစ်မှာပေါ့ဟုတ်ကလားမိမိသည်နွားကြောင်းသားဖြစ်ရမည်ဟုတ်ကလားတစ်ဖက်ကအာယုန်နဲ့ အာယုနောကကပါတဲ့ကိလေသာသို့မဟုတ်မိမိထဲမှာရှိတဲ့အစွဲစိတ်ကနွားနေရာကနေရမှာပေါ့ဟုတ်ကလားဗျာတို့ဒီလိုနဲ့ကြောင်းရမှာထင်တယ်ဟဲ့ဟင်ကြောင်းရမှာထင်တယ်ဘာလို့ကြောင်းသတုံးလို့မေးတော့ရိုးရိုးတီလာကအထိတီလာကိုပြောင်းမလို့ဟုတ်ကလားသို့မဟုတ်ကိလေသာနဲ့ပေါင်းလို့ရိုင်းနေတဲ့စိတ်ကလေးကို ကိလေသာနဲ့ဝေးပြီးယဉ်ကျေးသောစိတ်ကလေးဖြစ်အောင်လို့ဟုတ်ကလားဗျဟင်စိတ်ကိုယဉ်ကျေးအောင်တတိလေးနဲ့ဆုံးမတာပြောတာမဟုတ်ဘူးလားဟုတ်ကလားဗျဟင်အဲ့တော့တို့ရိုးရိုးတီလာနဲ့ပြီးသေးဘူးကိုပိုင်တီလာလို့ခေါ်တဲ့အထီးတီလာဖြစ်ဖို့လိုသေးတယ်တို့မဟုတ်တို့တီလာရဖို့လိုအပ်လာပြီထင်မလားဟုတ်ကလား အခုတို့ပဲနဲ့တော့သီလရပလားလို့မေးရင်ဘယ်လိုဖြေမလို့ဟင်ဘယ်လိုဥပုပ်ရှိပြီးတော့လာလာယူတာသီလကိုသီလယူတာဘယ်နှခါရှိပြီးတော့ဒီလောက်ယူထားတာမရသေးဘူးလားလက်ထဲကိုမရောက်သေးဘူးလားရောက်ဘယ်တော့မှရောက်တာတော့လောက်ကြောမရောက်ပါပြီတဲ့တော်နေဆရူးမျိုးရတယ်ဦးမယ်ဟင်ဟင်ဟုတ်ကလားဗျ အဲ့တော့တို့ဟောတို့သီလတွေပဲနဲ့တော့ပိုးနေလားလူသေးလားလူသေးသည်လူသေးသည်ဆိုတော့အမြဲတတိထား哦ဟုတ်ကလားတို့သီလရတယ်လို့ထင်နေတာဗျရရလားဗျဟင်အဲ့တော့တို့သီလပိုင်ရင်မလားဟိသီလကဟိုတို့ကိုစောင့်တာကိုခံမလားတို့ကသီလကိုပိုင်တဲ့နေရာနေမလားနွားကြောင်းသားဆိုရင်တို့ကနွားပိုင်ကိုလားဟိဟင် အဲ့တော့တို့သီလပိုင်ရင်ဘာလုပ်ရမလို့ဥပုပ်ဆောင်ပါမယ်ဟင်အဲ့တော့တို့ဒီကနေ့ဟောသီလယူနေလားဥပုပ်ဆောင်ရမှာလားလောကရောဥပုပ်ပဲကဆောင်လို့ဟိုဓမ္မယုံမှာလာချိန်ထားသလားဥပုပ်ကြီးနဲ့ခမားတို့နဲ့ကဟင်ပေါ်ပြမေးလို့ရဘူးဗျဟင်အဲ့တော့သီလလိုခြင်းကိုယ်ပိုင်သီလဖြစ်ခြင်းဥပုပ်ဆောင်ရလိမ့်မယ်အဲ့တော့သီလကတခြားထင်တယ်ဟဲ့ ဥပုဆောင်တာတခြားတင်နဲ့ဟုတ်ကလားဗျာဟုတ်ကလားဗျာတို့နေတိုင်းอยู่တဲ့ငါးပါးသောဒိဋ္ဌာဘုတ်ကြတော့ဥဘောတရသီလာဆိုပြီးတော့ဥပုတော်ဆိုပါလားဟဲ့ဒါသီလာဆောင်ရုံတက်တက်ပဲတင်တယ်ဟိနေတိုင်းอยู่တဲ့ငါးပါးသောဒိဋ္ဌာဘုတ်ကြတော့လေတို့ဒီကနေ့ကြတော့ဥဘောတထသီလံဟောဗျဥပုကတခုပါသေးတင်တယ်ဗျသီလကတခုတင်တယ်ဗျဘယ်နှခုတုံးဗျဒီကနေ့အတွက်နှစ်ခုဗျ အဲ့တော့တို့ဒီသီလတွေကိုရိုးရိုးသီလမှာအဓိသီလသို့ရောက်ခြင်းတို့ဥပုသ်ဆောင်ပါလိမ့်မယ်ဟင်ဒီနေ့ပဲနဲ့တော့ဥပုသ်ဆောင်ပါလားသီလယူုံနေပဲလားလောက်ကြရောမယ်မေဦးမှပယ်သွားဆောင်မှာတော့ဥပုသ်ဟင်ပါဠိလို ဥပုသ်လေဗမာလို အာယုံ၅ပါးဒီနေ့စိတ်သုံးရမှာကိုဆိုလိုသည်ဟုတ်ကလား ဟင်ဒီနေ့အတွက်အာယုံ၅ပါးစိတ်သုံးပါလိမ့်မယ်ဟုတ်ကလားဟင်ယောပါပိဟိဥပဟောတောဆိုတာဟင်မကောင်းမှုကိုဖြစ်ပင်နိုင်တဲ့အဲ့ဒီအာယုံတွေကနေပြီးစိတ်သုံးပေးပါတဲ့ဟုတ်ကလားအဲ့တော့အာယုံကစိတ်သုံးတိုင်းဥပုပ်ဖြစ်မယ်ဆိုရင်တို့ထောင်ထဲကလူတွေဘာအာယုံခံစားခွင့်ရှိတော့လေနာညာကြီးချားထားလေနာညာကြီးကလည်းဘလောက်မြင့်တုံး ဟိ10တောင်15တောင်လောက်မြင့်တယ်ညာအဲ့တော့အပြင်အာယုန်နေသူတို့လိုက်ခွင့်ရှိသလားဟိအဲသူတို့ထောင်ထဲမှာပွဲကြည့်လို့ရသလားဟိဟင်းစားကောင်းတော့ဝယ်ရီရောစားလို့ရသလားဗျအတွေ့အထိတွေကောတွေးဝင်ထူးခင်ရှိသလားဗျဒီလိုသူထောင်ထဲကဥပုပ်အဲထောင်ထဲကဘယ်နဲ့တော့ဟိဟိတို့တဲ့တောင်အာယုန်လုံသေးတယ်ဟိဟုတ်ကလားဟဲ့ဟိဘယ်နဲ့တော့ ဟင်အဲ့တော့နှစ်ကြီးသမားဆို တို့တဲ့ဥပုပ်ရနိုင်မယ်ထင်တယ်ဟင်နှစ်ကြီးသမားဆိုတို့တဲ့ဥပုပ်ရနိုင်မယ်ထင်တယ်ဟဲ့အတမဟုတ်ကလားဗျမေးလို့ရတော့ဟင်အဲ့တော့အာယုံလုံယုံနဲ့သူအာယုံနာလုံနာကိုကွယ်ဟာလားမကြည့်ခြင်းလို့မကြည့်တာလားကြည့်ခွင့်မရလို့လားနားမထောင်ရင်လို့သူနားမထောင်တာလားနားထောင်ခွင့်မရလို့လားအဲသူအာယုံခံစားခွင့်မရလို့ အဲ့ထောင်ထဲကနေပြီးသူတို့ဟိုနှစ်ကြီးကြီးတို့နေမှာပေါ့ဗျာသူသူတို့ကြိုက်တာတွေတွေးပြီးငါထောင်ကထွက်ရင်တော့ဆိုတာပါမှာဗျာကျင်းလေးထင်တယ်သူစားကျင်တာလေးမစားရင်လေငါထောင်ကထွက်မှအားရအောင်ကွာဆိုတာပါသေးထင်တယ်ပါမှာဗျာဟင်သူကောဥပုန်နေအိမ်ပြန်သွားဗျညနေကြဟင် တခါတည်းကသာသမီးတွေကကိုယ်အကြိုက်ဆုံးဟင်းလေးတွေများအနန္တထောင်တောင်းနဲ့တို့ချက်ပြုတ်စားနေရတယ်များတွေ့ရင်ရုပ်တရက်ပဲလို့နေမလို့အာယုံမသိနိုင်ရင်ဟင်ဟင်ဘာတဲ့ဘာတဲ့ဘာတဲ့ဘာတဲ့ဟင်ဟင်စားခြင်းစိတ်ကလေးတော့ပေါက်သွားလိမ့်မယ်ထင်တယ်ဟိဟင်အဲအဲ့တော့ဟိုတို့ကတော့ငါဥပုပ်ကြီးနေမို့သားဆို ချုပ်ထားရတာထင်တယ်ဟင်ဘယ်နဲ့တော့ချုပ်ထားလားချုပ်မထားလား ဘယ်နှကြိမ်ရှိပြီတော့အချုပ်ကြတာဘယ်နှကြိမ်ရှိပြီတော့ဟင်ဘာဖြစ်နေတော့လုတ်ကြော်မယ်ဟိုကတော့ဘာလို့လူသားမှုကြောင့်ဘာမှုကြောင့်အချုပ်ထဲကြရနာလေတို့ဘွားကဘာမှုနဲ့တော့အလုတ်ကြော်မယ်ကဲချုပ်ထားတယ်တို့လည်းအချုပ်မလို့သေးဘူးရလောက်ကလာဟိအဲ့တော့နဖြင်ငါကြရင်တော့ဆိုလာအောင်မထင်တယ်ငါဥပုပ်ကထွက်ရင်တော့ဆိုလာအောင်မထင်တယ်ဟိဟိ အဲ့တော့တို့ဒီအာယုံရှောင်ကြည်ုံနဲ့မရသေးဘူးတဲ့ဟွာတော်တတ်တင်ဟိဟိခုနေဟိတော်တရဏဂုံပွားရအောင်မှာတယ်ဟိတရဏဂုံမပွားဘဲနဲ့ဒီဥပုဟာဟင်အောင်ထားတာဖြစ်မှာပေါ့ချုပ်ထားတာဖြစ်မှာပေါ့ဟုတ်ကလားဟဲ့အဲ့တော့နေတိုင်းနေတိုင်းတို့အာယုံနောက်လိုက်ထားတဲ့စိတ်တွေတင်နေဟဲ့ဟုတ်ကလားဟင်ရွာထဲမှာအာယုံနောက်လိုက်ကြတာမဟုတ်ဘူးလား ဟင်စီဝါလိုချင်သူစီဝါအာယုံနဲ့မလိုက်ရဘူးလားဗျာအဲအလုပ်လိုချင်သူကအလုပ်အာယုံတော့မလိုက်ရဘူးလားဗျာအဲသူ့အာယုံနဲ့သူပေါ့ဗျာတော့လေတော့လိုက်တို့လေတို့ရာတို့သူလည်းအာယုံနေနဲ့ပဲထင်မဗျာမျိုးလည်းမျိုးလိုက်ပေါ့ဗျာဈေးလည်းဈေးမို့သူအာယုံနေတော့မဟုတ်ဘူးလားအဲ့ဒီအာယုံလိုက်နေတဲ့စိတ်ကိုဒီကနေ့အာယုံပြောင်းရမှာတယ်လေဟင်အဲ့ဒီကာမအာယုံသာဓမ္မအာယုံပဲပြောင်းရမှာမဟုတ်ဘူးလားဟင်ဖရာအာယုံတော်လကော တရားအာယုံတော်၎င်းတန်ခါအာယုံတော်၎င်းစိတ်ကူအဲ့လိုတကြပြောင်းပေးရမှာထင်တယ်ဟင်တကြပြောင်းပြီးကြောင်းရမှာထင်တယ်ဗျာဟင်ကြောင်းနေကြတကြဆိုရင်တော့ခိုးစားနိုင်မယ်ထင်တယ်ဟိဟင်အဲ့တော့ဒီကနေ့အတွက်တကြပြောင်းပြီးတော့ကြောင်းရမှာဟင်ကြောင်းလားကြောင်းလားဟောဗျာဟောမေးလို့ရအောင်ပြောတော့ဘယ်လိုပြောတော့ကြောင်းသွားမလို့ကြောင်းရောက်တော့ ကြောင်းလားပြောတော့ဘယ်လိုပြောတော့ကြောင်းသွားမလို့ကြောင်းရောက်တော့ဗာတဲ့ဗျာဗာတဲ့ဗျာဟောရမေးလို့ရတော့ဘူးဗျာကြောင်းရောက်တော့ပူတောင်ဆိုးသေးထင်တယ်ဟင်ကြောင်းရောက်တော့ကြောင်းလားဆိုမေးလို့ရဘူးဟင်ဟိုတို့ရွာတဲ့နေတော့သူ့လို့ကိုလို့သူကိစ္စကိုကိစ္စနဲ့မအားတော့စကားတောင်ပြောပြဘူးကြောင်းရောက်တော့ဗျာဘယ်နေတော့ အဲဘာလုံးမှမရှိတော့ဒီကြမှာအတင်းဆုံးအဖြင်းဆုံးတင်တယ်ဟင်ကြောင်ရောင်မှာဘိုးလို့သေးတင်တယ်ကြောင်လာလော့လာဟုတ်ရပြေးလို့ရဟင်ဒီကြမှာဒီသတင်းဟိုသတင်းဘိုးစုံနေတင်တယ်ဟိဟင်အိမ်တဲနဲ့ဒီမာနဲ့ဘယ်ကသတင်းစုံလို့ဟောပြဟောပြမေးလို့ရအောင်ဟင်ဟင်ဟောပြဟောပြမေးလို့ရအောင်ရအာကြောင်လာတိုင်းကြောင်လာဗျာဟောပြမေးလို့ရအောင်ဗျာ ကြောင်းမလားဗျာပြောတော့ကြောင်းသွားမလို့တဲ့ဟုတ်ကလားဟဲ့ပြီးတော့ကြံတဲ့နေ့ကိုလုံးသူ့လုံးနဲ့အစာဥသာပေးနိုင်လားဟဲ့ဖြစ်တယ်လို့ချက်ဖြစ်တယ်လို့စားဟုတ်ကလားဒီကနေ့ကြောင်းသွားမယ်ဆိုတော့ဘယ်နဲ့တော့ဖီပူထဲခဲ့မယ်ထင်တယ်ဟဲ့ဟင်းကောဟဲ့ဟင်နေတိုင်းဟင်းနဲ့ဒီကနေ့ဟင်းပဲဟင်းကပူကောင်းတော့ကောင်းလားဟုတ်ကလားဟင်အဲဒီကနေ့ဟင်းကပူကောင်းတယ် စားတော့ဟောနေတိုင်းနဲ့ဒီကနေ့ဘယ်နေ့ပူစားတော့ဟုတ်ကလားစားထားကြညနေကြစားလိမ့်မပြဘူတောင်စားပေးတယ်နဲ့ကြောင်းလားဟာပြောတော့ပဲလို့ပြောတော့များကြောင်းသွားမလို့တယ်ကြောင်းရောက်တော့ပူတောင်လွတ်ထားသေးဗျဟင်ဟင်အဲ့တော့တို့နေတိုင်းအဲ့ဒီအာယုန်နေနောက်လိုက်တဲ့စိတ်ကိုဒီကနေ့ဟင် ကာမအာယုံအစားဓမ္မအာယုံဘက်ကိုသွားလိမ့်မယ်တင်တယ်တကြပြောင်းပြီးတော့တတိလေးနဲ့ကြောင်းရမယ်ဟုတ်ကလားဗျဟိအဲ့လိုတို့တဏ္ဍကိုအမြဲမပြစိတ်ကလေးဟာအပမာရတတိထင်တယ်ဟိအပမာရဆိုမေ့ရဘူးထင်တယ်မေ့နေနဲ့တတိအမြဲကင်ထားမှာထင်ဟုတ်ကလားဟဲ့ဟိပြီးတော့မလျှော့နဲ့တဲ့ရောပတ်သက်မလုံနဲ့လို့ပြောတာထင်တယ် မပွေးကြင်တယ်လို့မပွေးကြင်ရောက်ပတ်ပတ်ကြင်ကိုပြန်ကြိုက်မှာမဟုတ်လားအဲ့တော့မလျှော့နဲ့လျှော့လိုက်ရင်အာယုံတော့ပြင်းနေကြပူပြေးမှာပေါ့တတိရှိတတိထားဘိုးတောင်ကြီးသည်ဟုတ်ကလားဟင်ပြီးတော့ပော့တော့တော့မလုံနဲ့လေးလေးလေးနဲ့ထားလုပ်ပါလို့ပြောတာထင်တယ်ဟိပြီးတော့ဆာမနေနဲ့ဒါစားချိန်မှုဒါတောက်ချိန်မှုဘာမှုချိန်မနေနဲ့ဆာမနေနဲ့ဟုတ်ကလားဒီလာယူပြီးတဲ့ချိန်ငါစားပြီးဟုတ်ကလားဒီလာကဘယ်နည်းယူမှာတော့ ဘယ်လောက်ယူမှာတော့တထိုင်လားတရက်တရက်ဆိုတော့ဟိုဘယ်နှနာယူခေါ်တာတော့24နာရီဟုတ်ကလားဗျ24နာရီတော့ဒီကနေ့7နာရီကယူတော့ဟိုဘယ်နေ့မှ24နာရီပြည့်မှာတော့ဘယ်ချိန်မှပြည့်မှာတော့နှစ်ဖြစ်လာ7နာရီထိဟုတ်ကလားဒါညမအိပ်ဘူးဟင်အိပ်တယ်ဆိုမေ့သွားတာမဟုတ်ဘူးလားမမေ့ရဘူးဟင် ဒါမဲ့ဘူးပေါ့ညာ24နာရီဥပုသ်ဆောင်မှလေးအိတ်နေတယ်အိတ်နေတယ်အိတ်နေတယ်ချိန်တို့ပဲနဲ့တော့တကားလုံလုံမအောင်မလားဟိဒါရင်ဥပုသ်ဆောင်အားကြပါအောင်မလားတိုင်းဒီနေ့မဲ့ဘူးခေါ်ဗျာဥပုသ်ဆောင်မှာပါဆိုအိတ်ရင်ဆောင်အားကြပါမလားဗျဟိဒါမို့တို့ဝိကာလဘောဓနာသိက္ခာပုဂ္ဂိုလ်ယူထားတာဒီဒီနေ့ဥပုသ်နေ့မို့ဟုတ်ကလားဝိကာလသွားတို့ နှမျိုးပေါ့ကွယ်ဝိကာလဆိုတာအစာကင်းတဲ့အချိန်ကိုလည်းဆိုလိုသည်ဟုတ်ကလားဒီဝိရာကင်းတာလေကာလကအချိန်တို့ဒီနေ့7နာရီကနေ့ပြင်က9နာရီတွင်းထင်တယ်18နာရီ18နာရီဟင်အဲ့18နာရီကအစာကင်းတဲ့အချိန်လို့ဒီလိုလဲဆိုတဗျာဟုတ်ကလားဒါဝိကာလအချိန်ထင်တယ်ဟဲ့အင်းဘာဖြစ်လို့အစာကင်းရတယ်လို့မေးရင်ဝိရာထူဟိကာလကအချိန် အထူးချိန်မို့လို့ဆိုလို့သိဟုတ်ကလားအထူးချိန်အထူးချိန်ဟိုစစ်တိုက်တာနဲ့ပြောရင်တော့ရှေးဒန်းထင်တယ်ဟဲ့ဟင်ရံလူနဲ့ပတ်ရမယ့်ချိန်ဟာအထူးချိန်ထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဟိုမနေ့9နာရီက7နာရီတွင်ကတော့တာမန်ချိန်ထင်တယ်ဟဲ့ပေါင်းသောစာမှုတောင်းမှုချက်ရပြုတ်ကြအောင်မထင်တယ်ဟဲ့ဟင်လုံငန်းကိစ္စတွေတွေလုပ်ကြရသေးတယ်ထင်တယ်ဟဲ့ ဒါတော့တမန်ချင်းချက်ဖို့ပြုတ်ဖို့စားဖို့တောက်ဖို့ရေချိုးဖို့ဟုတ်ကလားအထွေထွေတို့ဒီမှာကြတော့အထွေထွေမူဝါပိုင်းဖြစ်နေထားရတာဟိုဟုတ်ကလားဟိဒါတမန်ချင်းအဲ့တော့24နာရီမှာဟိုဘက်က18နာရီကအထူးချိန်တင်နေဟိဒီ9နာရီက12နာရီဆိုတော့9နာရီဒီဘယ်လောက်တုံးဟိ9နာရီလားအဲအဲ့ဒါကတမန်ချိန်အဲ့လိုအချိန်ကိုနှစ်ပိုင်းခွဲလိုက်ဟုတ်ကလားအဲ့တော့အထူးချိန်မှာတတိ အလွတ်မခံမဲနဲ့တော့မို့ရတွေ့တို့ဝိကာလဆိုတဲ့ညသာမသားတဲ့သိက္ခာပုဂ္ဂလိကိုတိုးယူရတယ်ဒီကနေ့နေတိုင်းတဲ့လေအဲ့တော့ညသာဘာကြောင့်မသားတယ်လဲလို့မေးလို့ရှိရင်အအိမ်မဲအောင်လို့မအိမ်အောင်လို့ဟုတ်ကလားရည်ရွယ်ချက်ပြောတာညသာဘာကြောင့်မသားတယ်လဲမအိမ်အောင်လို့မအိမ်အောင်လို့ တို့မဟုတ်တာနဲ့နိုင်ပါပါဟဲ့တို့ရန်ကုန်ကြတော့အခုခေတ်မဟုတ်ဘူးကတို့ငငယ်တုန်းကတွေ့ကြတာပြောတာဟိုတို့ငငယ်တုန်းကဆိုရင်တော့ဟိုဟိုညသောင်းတွေကကလားတွေညတို့ဈေးတွေဆိုရင်ကလားတွေသောင်းဟုတ်ကလားကလားကတစ္ဆာရှိတကူကွဟိုဝိจิตန်းကြီးမဟုတ်ဟုတ်ကလားအဲ့တော့အဲ့ဒီညသောင်းနဲ့ကလားကညနေတာမစားတော့ဘူးဟောညအိတ်ကြောသွားမှာပေါ့ဗျအသာသေးဝင်လာရင်တို့ဘယ်နဲ့တော့ညလည်းဖြစ်အောင်မယ် ညကြတော့တို့တို့ဒီဟိုနေရဲ့အပူချိန်မရှိတဲ့အတွက်မှွင်းချင်းပေါက်တွေကပိတ်သွားပြီပိတ်သွားတဲ့အချိန်မှာအစာအိတ်ထဲရှိတဲ့အစာဘစ်အစာဟောင်းအပူအပုတ်အကုန်လုံးကဟောအစာအိတ်ကနေခစီယိုခစီယိုကနေနောက်ကျော်တဲ့အဲ့ဒီကနေအုပ်ဆက်ကျော်ထိုးအဲ့ဒီကနေပြီးသွေးလေးတော့ကြာလာတော့ဟောဟင်ပန်းကုန်တယ်နဲ့ငှိုက်ကုန်တယ်နဲ့ဟုတ်ကလားဟဲ့ဘောင်းတော့နေတော့ဘာလို့မအိတ်ထိကြတာတော့ဟော ဟင်နေပူချိန်နဲ့မွှင်းညင်းပေါက်တွေပွင့်လေတော့အပူနဲ့ပုတ်ကမွှင်းညင်းပေါက်ကထွက်ရတာဟုတ်ဗျဟင်ညကြတော့ထွက်ချိန်ရှိပါအောင်လားထွက်စရာပေါက်မရှိတော့ဟောတို့ခေါင်းသွားထိုးတာဗျအဲ့ဒီမှာအိပ်ကျော်တာဗျအဲ့တော့တို့အစာသစ်ကိုမထည့်ရဘူးအသာသေးထက်လိုက်ရင်အိပ်ကျော်သွားမှာသို့လို့ကြည်ဝဲချက်ဟိအဲ့တော့တို့ဒီညဆောင်ကလားကတညလုံးစောင့်ရမှာဖြစ်တဲ့အတွက်ညနေကြရင်တို့ဟာဒီပေါ့ကွယ်သူတို့ခေတော်ပေါင်မုံလေးထင်တယ်ဟိ ပေါမုံနဲ့နှုတ်လေးလောက်တောက်ပြီးတညာလုံးဆောက်ဟင်မနဲ့လင်းတာနဲ့တခါတည်းအပြီး ခွေးတွေဝက်တွေအိတ်ထားပဲသူတို့ကတော့သူသူဟိုတောင်းပြီးတာနဲ့လေနေ့ကြရင်တော့ကောင်းကောင်းစားပြစ်တယ်ဟုတ်ကလားဟဲ့အဲ့တော့ကလားညသာမစားတာဘာဖြစ်လို့တော့ဟင်ဟင်တို့ဥပုပ်သေးတွေညသာမစားတာတော့ဘာဖြစ်လို့တော့အေးရအောင်လို့ဘယ်လို့ တို့ဥပုပ်တယ်တွေညာစာမစားတာဘာဖြစ်လို့တော့ဟုတ်လားဟင်ဟုတ်ပါမလားဗျာဟင်ဟုတ်ပါမလားဗျာကဲညာသာမသာဘူးမအိပ်ဘူးပေါ့မအိပ်ဘူးပေါ့ဆာတော့ဘိုးတော်လှိတ်အိပ်သေးဘယ်နဲ့တော့ညာအဲရည်ပဲကြအောင်မမလားဟဲ့ဟင်အဲရည်ကြမအောင်ဒီလိုဆိုသီလရပါမလားဟဲ့ကိုယ်ပိုင်သီလဆိုတဲ့အဓိသီလဖြစ်နိုင်မှာမလား အဓိတိလာဘာကြောင့်မဖြစ်တယ်လဲအာဟုတ်ကအာလောကရောမဒီဘွားတော့ဟင်ဟင်ဟင်ကိုပိုင်ဒီလာဘာကြောင့်ဖြစ်လို့ဆိုတို့ဥပုပ်ကိုဥပုပ်နဲ့တူအောင်မဆောင်လို့ထင်တယ်ဟဲ့ဥပုပ်ဥပုပ်နဲ့တူအောင်ဆောင်ရင်ဒီလောက်ဆိုတို့ကိုပိုင်ဒီလာဖြစ်လောက်ပြီယူခဲ့တဲ့အချိန်ပေါင်းနဲ့ပြောရင်လေဟုတ်ကလားပြီးတော့တို့ဒီကနေ့ကြတော့ဟို၅ပါးသောသိက္ခာပုဒ်မှာအလယ်သိက္ခာပုဒ်ပြောင်းရတယ်ထင်တယ်ဟဲ့ နေတိုင်းတော့ကာမိတုမိသာသာရာဒီလိုထင်တယ်ဟင်ကာမဂုဏ်မှုတော့နိုင် မိုင်မာတော့ခြင်းကိုမကျင့်ပါဘူးဒါထင်တယ်ဟဲ့အဲ့တော့ကာမဂုဏ်မိုင်မာတော့အကျင့်ဆိုတာသူများမရသူများလင်ဒါတွေနဲ့ဖောက်ပြန်လာပြောတာထင်တယ်ဟဲ့ပြီးတော့ကာမပိုင်ဟိုမိဘနှစ်ဦးနှစ်ဖက်သောမိဘများကမပေးသားတဲ့ဟုတ်ကလားဟင်တစ်ဖက်ကာမပိုင်တွေကခွင့်မပြုတဲ့ဟာနဲ့သွားကျိုးလွန်တာလေဒါကာမိတုမိသာသာရာထင်တယ်ဟဲ့ ဟုတ်ကလားပြီးရင်အဲ့လောက်ကိုသူတားမြစ်တယ်ကိုလင်ကိုမရနဲ့ကတော့ဒါဟိုနိယာမှာဖြစ်တဲ့အတွက်ဒါလေးလွတ်ထားတယ်လေဟုတ်ကလားဟဲ့နေတိုင်းတော့ဒီဟာလေးထင်တယ်ဟဲ့ဟင်ကိုလင်ကိုမရနဲ့တော့ပေါင်းဝင်ရှိသည်ဒီလိုထင်တယ်ဟဲ့ကြံတဲ့နှစ်ဖက်မိဘများသဘောတူကြည်ပြုဒါတော့မိဘပြောရတာဗောလေဦးလေးဦးကြီးကထင်ရင်လေအဲ့ဒါကာမဘိုင်နေတယ်ဟဲ့ရုပ်စွာဆုံးပြည်သာမဖြစ်ပါစေသူစိန်ကောင်းကခွင့်မပြုတ် ကာမတုမိစ္ဆာသရာခံထိုက်ပြီလို့သာဆုံးဖြတ်ထားတယ်ဗျာဟုတ်ကလားဗျာတို့ကာမပိုင်ငါကိုစိန်ကောင်းဘူးဗျာဟုတ်ကလားဗျာအဲ့ဒါတွေနဲ့မကြုံလို့မဟုတ်ဟုတ်ကလားကိုလင်းကိုမရဒါဟိုနှစ်ဖက်မိပါများကာမပိုင်နေမဟုတ်ဘူးလားသူတို့ကနေကြည်ပြူပေးသားတာဒါနဲ့တော့တုံဝင်ရှိပြီဟုတ်ကလားဖြင့်ဒီလိုဆိုတော့ဟိုသူများသားမယားအဲသာသမီတွေနဲ့ကျူးလွန်တာကတော့ကာမေတုကာမဂုဏ်မှုတို့မှာမိစ္ဆာပါတိုင်းမိုင်မာတော့ခြင်းဆိုရင် ကိုယ်နဲ့ကိုယ်မယားနဲ့ကျင့်တာကြတော့ကောင်းမြတ်သောကျင့်လို့ပြောနိုင်သလားသူလည်းမိုင်မာသောကျင့်ပဲလေဟုတ်ကလားဒါဒိဋ္ဌိံပြင်မှာသုံးတဲ့အကျင့်မျိုးတွေထင်တယ်ဟုတ်ကလားဒီတို့တော့ဘာလို့ဒါတော့ခွင့်ပြုထားရတယ်လဲဆိုတော့နေရာမှာဖြစ်နေလို့လို့ဒီလိုမှတ်ခဲ့ဟုတ်ကလားဗျာဟင်အဲ့တော့နေတိုင်းတော့ကာမေသုံးမိသာပါရထင်တယ်ဒီကနေ့တော့အဗျမသရိယာပြောင်းလိုက်တယ်ထင်တယ်နံပါတ်3နေရာလေ အဲသိက္ခာပုဒ်၅ပုဒ်ထဲကနာမ၃နေရာလေးကိုကာမိတုမိစ္ဆာပါရာသာအဗျမဟုတ်ကလားအဗျမဆိုတာမမြတ်သောမိတုံမှုထင်တယ်ဟင်မမြတ်ဘူးဆိုတာရုပ်ထာပြောတာထင်တယ်ဟင်မမြတ်ဘူးဆိုတာရှုံးသွားတယ်ကိုပြောတာထင်တယ်ဘုရားပါဠိလိုမိထုနာနှစ်ဦးနှစ်ဘက်သဘောတူမှတောင်းတင်လို့ရတော့မိထုနာလို့ခေါ်တာအဲ့ဒါကိုမိထုံးလို့သုံးတာဟုတ်ကလားဘာကြောင့်မမြတ်တယ်ဟုတ်ကလားသူမိသူဖ အုပ်ထိန်းထားတာတို့ကသွားပြီးတောင်းရံပြီးဟုတ်ကလားဟင်ဒီကာမအာယုန်လေးတစ်ခုအတွက်သူတသက်လုံးတောင်းယူရရှုံးလားမလားတို့ပြောလို့ပါဟင်သားတွေသမီးတွေတောင်းအဖို့ရသေးဒါပါရှုံးလုံးဗျာရှုံးလားရှုံးလားဟောဗျာဟင်တယောက်ယူတာတယောက်နဲ့ပြီးလားနောက်ဟောတယောက်ဟောတယောက်ဟောတယောက်ကတချို့ဆုံး အဲအဆွဲပွားကို9ယောက်6ယောက်တချို့10ယောက်လောက်တောင်ရှိရှုံးမလားဘာပဲနဲ့မှန်ပါတော့မြာဟင်ဟင်ဟင်ကဲဘယ်နဲ့တော့ရှုံးသလားမြတ်သလားဟင်ဒီကာမအာယုန်လေးခံစားဖို့ရတခုအတွက်နဲ့ဟောတစ်သလုံးတောင်ယူရတယ်ဟုတ်ကလားဗျာဒါဟိုရုပ်တရေးရာရာရှုံးတာထင်တယ်ဟဲ့ တခါမွေးလာတဲ့သားတွေသမီးတွေကြတော့ဟောသားကလည်းချွေးမဖို့ထင်တယ်သမီးရောတမက်ဖို့ထင်တယ်အဲ့ဒါတွေတို့ကသူတို့တမက်နဲ့မတွေ့မချင်းထင်တယ်ဟေ့ချွေးမနဲ့မတွေ့မချင်းလှုပ်ကြွေးနေရညလားညလားလှုပ်တော့ဘူးညညလားဗျဟုတ်ကလားဒါတောင်ငါသားငါသမီးမပြတ်သေးရင်ညီးထိသင်ခံအောင်ပါညလား ဒါတောင်းအသက်ရှင်ဦးမယ်ဆိုမြစ်ထိသင်ခံရမယ်ညလားဟုတ်ကလားဗျာဒါယုတ်တရေးရာပြောတာတို့စိတ်တရေးရာကြတော့ဟောတို့ကြည်လိုက်အဲကာလာသားကာလာသမီးချိန်လေးမှာဘလောက်လန်းဆန်းလုံးဟိဘလောက်ပျော်ရွှင်ရတော့ဟိဟိတောကရှိလားဟိဟင်လန်းဆန်းရဗျာပျော်ရွှင်များဟောသူမသူလို့တခု တူးတယောက်ကိုကွက်လိုက်တဲ့အချိန်ကသာတောကကင်းလာဟိကင်းမူဒီကနေပိုင်နေဟဲ့အဲ့ဒီကိုလိုချင်တာလေးပိုင်တော့ကောဘယ်နဲ့တော့တောကကင်းလောဘကောတဏှာကောမာနာကောဒိဋ္ဌိကောညလားညလားဘာဟိသိတာကြီးရာရာသေတောင်သူ့စိတ်နဲ့သေရင်အထက်သွားမှာလားအောက်သွားမှာလားညလားသူပြောလို့ ဟင်မမြတ်ဘူးဆိုတာတို့ပြောလို့လားဟောလို့ဘူးဗျာကိုဟာကိုလည်းစရင်တွေ့ကြုံလေတို့တို့ပြောလို့မမြတ်တာဖြစ်စင်တယ်လေအာပြမစရိယာမမြတ်သောမေတုံဒါလူတိုင်းလူတိုင်းပြောနေကြတာပဲလေတို့တော့ဘယ်လိုမမြတ်ထားအောင်ဆိုတော့ကိုကိုယ်တိုင်တွေးကြည့်ကြပါမမြတ်ထားတော့လေဟုတ်ကလားဗျာတကားတို့ဟိုကာလာသားဘဝနဲ့ပြောကြပါဆိုဗျာကာလာသားကပိုလွတ်လပ်တာဟုတ်ဗျာဟင် တို့ခန္ဓာသားဘဝတုန်းကဆိုဟိုအိမ်လဲဒီအိမ်လဲမလဲဘူးလားဟဲ့ပျော်ပျော်ရွှင်ရွှင်နဲ့လေဟင်တော့ကဘာရှိတော့ရှိဘူးဟုတ်ကလားဗျာပြီးတော့အဲကိုယ်လက်ထဲရှိတဲ့ပစ္စည်းလေးဆိုဘာပေးသားမအောင်ဆိုပဲတော့တွန့်တူလားနှမျောလားနှမျောရော့ပြီးဟုတ်ကလားဘယ်ငါပြပြငါဘာလေးဝိုင်းကူလောက်ပါအောင်ဆိုဘယ်နဲ့တော့ဖင်ပေါ့ရထင်ဟဲ့ပေါ့လားဟဲ့ ဟောအိမ်တော်ရဲ့သားကြလို့ဒါကငါမရဒါကမောင်မိန်းမကွဲ့လို့ပြောလိုက်ပြီးအလိုက်တဲ့ချိန်ကစားလဲသေးလားလဲနိုင်သေးလားလဲနိုင်တော့လားအဲလေလို့ရောက်သွားတော့အိတ်ထဲပါတာလေးကျုပ်ပေးခဲ့သမ်းပါဆိုပေးသေးလားဘယ်နဲ့တော့စိတ်ဓာတ်တည်ဟင်သူ့အတွက်ဆိုတယောက်တည်းအတွက်ကိုပဲစေနာရှိတဲ့အတွက်ကျန်တာကဘယ်သူမှစေနာရှိတော့ဟင်မြလာရောက်လားတို့ပြောလို့လား ဟင်တို့ပြောလို့လားဟင်အာဗျမအာဗျမတို့ပြောလို့လားဟိဟင်ဘယ်နဲ့တော့ရှိကဖိုးတွေမေးရမှာတို့ဖိုးရှင်ကြီးတော့ကြောင်နဲ့ရောက်သွားခံခါပါများတော့ခေါင်းကျိတ်နေတူတယ်ဟင်ဖိုးရှင်ဘယ်နှရောက်တော့ရှေ့လာပါဗျာရံဖြစ်အောင်ဟင်ဟင်ဟင်အဖိုးရှင်ငယ်ငယ်တုန်းကဆိုရင်ဘာမှမလုပ်ဘူးတဲ့ဗျဟင် သူတယ်လည်းမသားဘူးသူဒါလည်းမယူဘူးတဲ့ဗျာ။အော်မောင်အုံးတင်ကြီးခိုးပြေးလာတဲ့ကပုံကြီးတစ်လုံးနဲ့အိုင်နေလျှောက်ပက်တဲ့ဗျာ။မွေးကြီးကအဖိုးရှင်ဟောနေတာရှိ။ဟင်ဖိုးရှင်ဟုတ်လား။ဖိုးရှင်ဟုတ်လား။ကြီးတယ်။အဖွားဘူးသူ့အမေတယောက်ထဲတော့ကဘာမှလုံးကြည့်ဘူး။သူ့တယ်လည်းကင်းတယ်ဗျာ။ဟင်တော့အုံးတင်ကြီးပြေးဝင်းကလည်း ခိုးလဲလာရောပုံတလုံးနဲ့တွေ့သည်များအိုင်အကုန်ပက်တဲ့ဗျာဖိုးရှင်ကြီးရှုံလာဖို့ဟင်ဖိုးရှင်လောက်တော့ဘူးခမဟင်ဂျုံနာလာတယ်ခံရမယ်ဖိုးရှင်တော့ပြင်းနေရင်ပြေးဟုတ်ကလားဗျအဲ့ဒါအာပြမဆိုတာပြောတာတယ်ဟဲ့ဟင်ညတော့ဘူးဒီစိတ်မှဒီစိတ်တသိတဲ့ဖြစ်သွားပြီတယ်ဟဲ့ဟုတ်ကလားဗျဒါရင်ကလို့လားဟဲ့ဟင်တခါတည်းဟို သားလေးလေးလားသမီးလေးလေးလားပဋိသင်နေရတဲ့အချိန်ကစပြီရှေ့ရေးစဉ်းစားပြီထင်တယ်ဟိဟိတခါတည်းစီကြီးပွားဖို့တိုးတက်ဖို့ရှိလာပြီထင်တယ်ဟိတကယ်လို့အမေအိမ်နေတယ်ဆိုရင်ရလာတဲ့ငွေလေးကိုအမေအချင်သလားဇနီးအချင်သလားဟောစိတ်ကူးနဲ့ပြောတာလားတဲ့လို့ပြောတာလားဟင်တဲ့သလားဟင်တို့ကစားတဲ့ပါတာပြောတာပါညာတဲ့တာတော့ဘယ်တတ်နိုင်မှမလဲ ဟင်ဟင်တခါတည်းတို့ဇနီးဖြစ်သူဟာဟောကိုယ်လင်ယောက်ျားသာချက်ပြုတ်ကျွေးရင်သာရှော်ဖို့ကျွေးရင်သာဟုတ်ကလားရုံးစွာဆုံးကိုမောင်အင်းကိုရွှေမျိုးတောင်ချက်ကျွေးခြင်းသေးလို့လားတစ်ဖက်ကကောရုပ်လာသလားမြလာသလားတစ်ဖက်လည်းရုပ်လာတာပဲဒီဘက်ဒီမဟုတ်ဘူးနှစ်ဖက်လုံးရုပ်တာဟုတ်ကလားဟုတ်ကလားဟိဒီကနေ့သားလေးရလားအဲသမီးလေးရလားတော့သားလေးသမီးလေးအတွက်ပဲသူတို့စိတ်ရှိတယ် လင်းကိစ္စမရကိစ္စဒီလောက်သိမ့်မရှိဘူးဟုတ်ကလားဗျဒီကနေပြီးဒီသားလေးတွေဘူးမွေးသလိုမွေးလာလူလားမြောက်လာပြီးဗျာ7နှစ်73 44 45ပြက်လာပြီးကြည်ပြောရှုပြောသူတို့ယရနာထိုက်ပြီးထင်တယ်ဟဲ့အဲ့ဒီချိန်လေးမှာကိလေသာလည်းဝင်နေဘူးထင်တယ်ဟဲ့လန်ဆန်းပြီးတက်ကြွပြီးစက်တရေရှိပြီးဒီလိုဆိုရင်သူတို့ယရနာထိုက်ပြီးထင်တယ်ဟဲ့သားလေးများယရနာထိုက်တာသမီးလေးများယရနာထိုက်အိမ်ချက်တရေရှိတာထင်လားဟုတ်ကလား အဲ့ဒီချိန်များတို့တကာကြီးဒီကာများအဲဈေးသွားရင်းနဲ့အယောင်းဝယ်သွားရင်းနဲ့ပူတဲ့ငွေလေးနဲ့ဒါလေးတော့သူ့အမေနဲ့တော့လိုက်တဲ့ခဲဆိုဟိဟိုသားလေးများဝယ်လာဝိရပမလားဟိကျုပ်တထင်နဲ့ရပါတော့တော့သမီးလေးသာဆိုဟိပြေးလိုက်ပါဆိုဘယ်တော့ကိုကိုတို့ပူတောင်တထာသေးလားဟိဟိဟိငရဲတက္ကမကြီးအများဝယ်သားလေးကောင်းကောင်းလေးဝယ်လာ ဒါတော်နဲ့တော်လို့ဆိုဝယ်လားဝတ်ရသေးလားဟင်ငါတထဲဆိုရပါဗျာမင်းသားကြီးသာဆိုကိုကိုကိုတောင်တထာသေးလားရုပ်လာသလားမြလာသလားသေတောင်ဒီစိတ်နဲ့သိရင်အပေသွားမယ်ရုပ်မလားမြမလားအာပြမသူအာပြမသရိယာဝေရမဏိဒါတော့လူတိုင်းသိတာပဲဟုတ်ကလားဟဲ့အဲ့တော့ရုပ်ထာကိုတို့သိပြီထင်တယ် အဲ့တော့ဒီစိတ်ကြောင့်ယုတ်တာဖြစ်တဲ့အတွက်ဒီကနေ့ဒီစိတ်ကိုပယ်ရတယ်ထင်တယ်ဗျဒီသိက္ခာပုဂ္ဂိုလ်ယူရတယ်ထင်တယ်ဗျပုဂ္ဂလာဗျဟင်ဟင်သူ့ကြောင့်ဒီတိုင်းကြီးလားဒီစိတ်ကိုတို့မဖြတ်တော့လို့ရှိရင်သေးတောင်အသေးလှပါမလားဟိဟင်အပြန်ရောလှပါမလားဟိဟင်အထက်ရောက်မလားအောက်ရောက်မလားဟိအဲ့တော့အောက်ရောက်ခြင်းမလားဟိပြောတော့ဘုရားရှင်မျိုးလည်းပြောသေးသွားတော့လဲအောက်ဟို နားထောင်လို့ကောင်းရလားဟိဟင်ဟင်ဖယားနဲ့ရိယာများကအောက်အောက်သွားတဲ့အမျိုးလားအထက်သွားတဲ့အမျိုးလားတဆင်ပြီးတဆင်တဆင်ပြီးတဆင်တက်ရမှာလေဒါမှဖယားမျိုးဖြစ်မှာပေါ့ဟုတ်ကလားဟဲ့အဲ့တော့ဒီကနေ့အာပြမသားတွေသိခါဖို့ယူတော့ညသာမစားရဘူးနံပါတ်3ကိုယူတဲ့အတွက်ဟိုနံပါတ်6ကိုတိုးယူရတာဟုတ်ကလားဟိဟင်ဘာဖြစ်လို့တော့ညသာသားရင် ညာသာတတ္တိအားကောင်းလာရင်တို့တဏမထားကြွနိုင်ဘူးလားတဏထားကြွလို့ရှိရင်အာပြမစာရိသိက္ခာပုကြီးမကြိုးတောင်ညှိုးနိုင်တယ်ထင်တယ်ဟဲ့သိက္ခာတော့သွားဖြစ်နိုင်တယ်ဟုတ်ကလားသူများလင်သူများမရဆိုတာကတော့အလွယ်တကူဖြစ်နေတာမှတော့ကိုယ်လင်ကိုမရကိုနာရှိတာအဲဟုတ်ကလားထတော့သွားစလို့သူဟာဟောအော်မလားလွယ်လွယ်နဲ့ကျူးလွန်နိုင်တဲ့ကိစ္စဟုတ်ကလားဗျာအဲ့တော့တဏှာရကတဏှာရမှာယတတဏှာအယုတ်ဆုံးတင်တယ် ဟင်ပြီးတော့သူဒီထောက်ပံ့ထင်တယ်ဟဲ့ပြီးဒီယန္တဒနာထောက်ပံ့ရှိမှယူပဒနာလည်းထားကြွားတာထင်တယ်တာရဒနာခန္ဓာဒနာဉာဏဒနာတွေထားကြွားတာမဟုတ်ဘူးလားအဲ့တော့အဲ့ဒီတဏှာတွေမထားကြွားရအောင်တို့ဝိကာလဘောဓနာသိက္ခာပုယူရတယ်ဗျဟုတ်ကလားဗျဟင်ဘာဖြစ်လို့တော့အာပြမသာရိသိက္ခာပုကြီးစိတ်ကူးနဲ့ဆိုရင်ညှိုးမာထင်တယ်ဟဲ့တော့ပါလာရင်ကြိုးပြီထင်တယ်ဟဲ့တောင်ကြားကမဟုတ်ဘူးလားဟင် ခုနကနံပါတ်1ကာညာသာမစားတာကတို့အိတ်မအိတ်အောင်ထင်တယ်ဟိနံပါတ်2ကတဏှာနဲ့အောင်ထင်တယ်ဟိတာပြမတာရိသိခါပုကြီးကြာခန္ဓာထင်တယ်ဟိပြီးတော့တို့နံပါတ်3ကကိစ္စနဲ့အောင်လို့ဒီနေ့7နာရီကနေ့ပြင်က9နာရီအတွင်းဟာဒီတရားကိစ္စတစ်ခုတည်းပဲဒီစိတ်တစ်စိတ်ထဲရှိရမှာထင်တယ်ဟိအဲ့တော့ညနေသာစားမယ်သို့ချက်ဟဲ့ပြုတ်ဟဲ့ဟုတ်ကလားရှားဟဲ့ဖွေးဟဲ့နဲ့ကိစ္စတွေမများနိုင်ဘူးလားတရားအာယုံပြုတ်နိုင်ပါမလား အဲ့တော့ဒီကနေ့အတွက်ကိုတရားစိတ်ကလေးတစ်စိတ်ထဲရှိအောင်လို့ကိစ္စနဲ့အောင်လို့ညတာမစားတာဒါညတာမစားတာရဲ့ရည်ရွယ်ချက်၃ချက်ထင်တယ်ဗျဟုတ်ကလားဗျဟင်ဟုတ်ကလားဗျကျန်တဲ့သိခါဘုရားတော်ဟူဟိုနေသာဂီတာလဲဒါဟိုတဏှာရဲ့အကြောင်းနေထင်တယ်ဟဲ့နောက်မှာပါပြီးသားပါဗျဝိပုတနာဌာနာဆိုတာတတ်မဲ့ချင်းတဏှာရဲ့အကြောင်းဖြစ်လို့ဒါလဲနံပါတ်3ရဲ့ကြားခံမဲ့ထင်တယ်ဟဲ့ ဥစ္စာတယနာမဟာတယနာဆိုတာမြင့်သောနေရာမြတ်သောနေရာဟုတ်ကလားမြင့်တဲ့နေရာနေတော့မာနတက်မှာဆိုလို့ဘယင်ဖြစ်ပင်ဖြစ်ပင်ကသာဒီကနေ့ယာသမန်ကိုချ၍နန်းကျမ်းပြင်မှာဝတ်လဲလေးနဲ့သူတို့နေရရှာတယ်ငါဘယင်ပဲဆိုတဲ့မာနချရရပါလေဗျတောင်မြင့်တဲ့နေရာမနေရဘူးဟုတ်ကလားဗျာမြတ်တဲ့နေရာတော့တို့ဖူဖာမွေရာကြီးတွေတာမွေကော်စောကြီးတွေဒါတွေပြောတာတယ်ဟဲ့ဟင် အဲ့ဒီဘောကိုထိုင်တော့ဟောဤကနေညိတ်ငနေဆိုတဏမထားကြနိုင်ဘူးလားဟိဒီလိုဆိုနာမသုံးတိခါဘောချင်းမညှိုးနိုင်ဘူးလားဟိမထိတ်နိုင်ကြိုးတောင်ကြိုးမယ်ထင်တယ်ဟိအဲ့တော့ဝိကာလကနေပြီးဟိုတို့နောက်တိုးထင်တယ်ဟိနောက်တိုးသုံးပုတ်လားဟိနေတိုင်း၅ပါးထဲမှာလေဒီနေ့၈ပါးဆိုတော့နောက်တိုးသုံးပုတ်လားဟိအဲ့ဒါအပ္ပမသာတွေသိခါပုဂ္ဂိုလ်ပြောင်းယူတဲ့အတွက်ကြားကသဘောပေါက်သလား တို့ယူတဲ့သိက္ခာပုတ်တိဟိသဘောပေါက်ခလားဟိအဲ့တော့ဝိကာလမှာကြတော့ဟိုတို့ခုနပြောတဲ့၃ချက်ထင်တယ်ဟိအဲ့တော့ဒီကနေ့အတွက်ခဏနာရီကနေပြီးနှစ်ပြင်က9နာရီထိမမိတ်မလျော့မပေါ့မဆတာနဲ့ဟုတ်ခလားအပမာရတတိနဲ့ဒုသိကလေးကြောင်းရမှာထင်တယ်ဟိဟုတ်ခလားအာယုန်တွေကိုလည်းကြောင်းရမယ်ထင်တယ်ဟိအာယုန်နောက်ကိုဒုသိဟိုလိုက်ခွင့်မရအောင်အာယုန်နောက်ကကိလေသာ တို့စိတ်ကိုကတ်ခွင့်မရအောင်ဆိုင်ညာတကားဘောက်ကတတိလေးနဲ့စောင့်တာဥပုစောင့်တာထင်တယ်ဒါအာယုံလုံးအောင်ထင်တယ်ဟဲ့အဲ့ဒါဥပုစောင့်တာထင်တယ်ဟင်ဆိုင်ညာတကားဘောက်ကတတိလေးနဲ့စောင့်တော့မြင်နာမြင်ုံပဲဆိုလို့ဒါဆိုတို့ကိုယ်ပိုင်စိတ်ထင်တယ်ဟဲ့ကြိုက်မကြိုက်ဝင်နိုင်သေးလားဒီလိုဆိုကြိုက်မကြိုက်ကြောင်ကျွလွန်တဲ့သိခါပုတ်တွေကမလုံဘူးလားဟင်ဟုတ်ကလားဗျာဒီလိုဆိုသီလရဲ့လို့ထူဆောင်မှုလို့သီလဗျာ တီဟိုတီလာကြိုးချင်းရဲ့အကြောင်းဖြစ်တဲ့ကြိုက်မကြိုက်ကိုသားရမှာဗျဟုတ်ကလားသူမမဲသူဟိုကြက်ကိုစားခြင်းနဲ့စိတ်ပေါ်ဘူးလားဗျစားခြင်းနဲ့စိတ်ပေါ်တော့ကြက်ကိုမတတ်ဘူးလားဗျအဲ့တော့စားခြင်းနဲ့စိတ်ပေါ်တာဒိုတွေကလောဘကထင်တယ်ဟဲ့ဟုတ်ကလားကြက်ကဒိုစားဖို့မွေးတာလားသူကံနဲ့သူလာတာလားသူကိစ္စနဲ့သူလာတာသူကံနဲ့သူလာတာကိုကြိုက်တာလေးနဲ့သူ့သွားဖြည့်စီရမယ်ဆိုရင်တရားပါမလားဟဲ့ပြီးတော့လူပြီးအသိဉာဏ်ရှိဆုံးထင်တယ် အဲ့ဒီအသိဉာဏ်ရှိတဲ့လူကားမှဒါလေးတွေကိုမထိမ့်သိရင်သူတို့ခဏဒုက္ခရောက်ရှာမှာပေါ့ဟုတ်ကလားအဲ့တော့ကိုကိုနဲ့တကူချင်းစာမှထင်တယ်ဟိဟိငါမဆင်းရဲကျင်တယ်လို့သူတို့လည်းဆင်းရဲကျင်မှာမဟုတ်ဘူးသူတို့ထင်တယ်ဟိငါချမ်းသာကျင်တယ်လို့သူတို့လည်းချမ်းသာမှာပဲထင်တယ်ချမ်းသာကျင်မှာပဲထင်တယ်ဟိဒီလိုဓာန်တူတွေထားပြီးကိုယ်ပိုင်စိတ်ကလေးရှိရင်ဒီဓာန်လူစိတ်ကလေးမဝင်နိုင်ဘူးလားဟိမေတ္တာသိဆိုတာထင်တယ် ကိုရင်းသာစိတ်ဆိုတာဒါထင်တယ်ဟုတ်ကလားဒီစိတ်ကလေးရှိနေလို့ရှိရင်ဘယ်နဲ့တတ်ဖြစ်ပါအောင်လားဟင်အဲ့တော့တို့ကြက်တတ်မဲ့သာကြက်တတ်ဖို့ရာပူဇာတဲ့ရံလုတ်တဲ့လောဘသားရမှာထင်တယ်ဗျာဟင်အဲ့တော့ကြက်တတ်မှာလားလောဘသားမှာလားဟုတ်ပါမလားရွာတဲ့ဘာသာတော့ကြက်သားလားလောဘသားရွာသေးဘာသာတုံးများရွာတဲ့ဟင် ကြက်ကရံသူလားလောဘကရံသူလားတို့ဟိုရံလောက်တာကြက်လားလောဘမင်းဒီလိုဆိုကြက်ပါမလားလောဘတာမလားဟုတ်ပါမလားဗျဟင်မမုံပေါ်ရလားဗျဟေးတို့ပါဦးဗျအဖိုးရှင်အဖိုးရှင်ကြတော့ဟုတ်အဖိုးရှင်ဘယ်နှရောက်သွားပြီအာပြေးများပြေးပလားလို့ဟင်အဲ့တော့ဘယ်နဲ့တော့အဖိုးကြီး ကြက်သားမလားလောဘသားမလားတိုင်းတို့ချင်းလေးတကောင်လာကြိုက်တယ်ကွဟင်ချင်းလေးတကောင်ကြိုက်တော့ချင်းကတို့ရလို့သိသလားသူတို့ကဟိုသူ့ထမင်းတုပ်ကြီးကြောပိုးသွားလာတယ်ဟဲ့ချင်းရဲ့စာသွေးထင်တယ်အဲ့တော့သူတော့သွေးရှိရဆုံးမှာဗျာဒါလူဒါကဘသူဒါကဘယ်ဝါသူမသိဗျာသူတော့သူထမင်းတုပ်လေးတွေ့လို့လိုက်ဖြီစားတာတယ်ဟဲ့ဟုတ်ကလားမခံကျင်တာကဘသူတုံးဗျဟင်ဘယ်စိတ်တုံးဗျဒေါသထင်တယ်ဟဲ့ ဟုတ်ကလားမခံရင်နာဘသူတို့ဒေါသဗျဟုတ်ကလားဗျအဲ့တော့ဟိုမခံရင်တဲ့ဒေါသကတို့ကိုရမလို့ဘူးလားဟုတ်ကလားအဲ့တော့ချင်းငါရံလို့ဒါလားဒေါသကရံလို့ဒါလားဒါရင်ချင်းမရံလို့လားဒေါသရံလို့လားဘသူသားမတော့မှန်မှန်ပြောဗျရွာတဲ့ဘာသာနဲ့ပြောသားမှာဗျကျောင်းတဲ့ဘာသာနဲ့မပြောသားမှာနဲ့ဟင်အဖိုးချင်းရွာတဲ့ဘယ်ဟာတတ်တော့ လောကယောမေတိဖူဟင်ဟုတ်ကလားဟဲ့အဲ့တော့ရန်သူကဒေါသဟိုးကွယ်ဟုတ်ကလားအဲ့တော့တို့ဒီဟာလေးကိုဒီကနေ့တားရမှာတယ်လေဟဲ့ဒါလေးကိုဥပုပ်စွာဒါပြောတာတယ်လေဟဲ့အာယုံလုံးအောင်ဟုတ်ကလားကြိုက်စိတ်မကြိုက်စိတ်ဝင်ခွင့်မရအောင်ဟုတ်ကလားတွေးပေါ်လာရင်အတွင်းကိုတတ်ပြရမှာတယ်လေဟဲ့ဟုတ်ကလားအပြင်အာယုံတော့လိုက်သွားရင်ခုနကြိုက်စိတ်မကြိုက်စိတ်ပေါ်ရင်ကြိုက်စိတ်မကြိုက်စိတ်တားရမှာတယ်လေဟဲ့ ဒီလိုဆိုဥပုပ်မရနိုင်ဘူးလားဥပုပ်ရရင်တီလာကအလိုလိုနေရင်ကိုတတ်ချင်သိမရှိတော့တတ်တရားနဲ့တွေ့တော့ဘယ်နဲ့တတ်ပါအောင်မလားဟဲ့ခိုးတရားနဲ့တွေ့တော့ခိုးပါအောင်မလားဟဲ့ဟိုကြိုက်စိတ်မကြိုက်စိတ်မရှိတဲ့ပုဂ္ဂိုလ်ဟာကိုကြီးစာပိတ်နဲ့တန်းတူထားပြီးပေါ်လာပြီလူသိပေါက်လာပြီလို့ဆိုလို့ဗျအဲ့တော့လူသိပေါက်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအရင်စိတ်နဲ့လုတ်ပါအောင်မလားဟဲ့ပေါက်ကလားဗျာဟင် ဒီလိုဆိုရင်သီလတို့မပိုင်ဘူးလားဟင်ရိုးရိုးသီလကအတိသီလမဖြစ်နိုင်ဘူးလားဟင်ဖြစ်နိုင်မှာမလားရေတို့သီလရပါမလားရအောင်ယူနိုင်ပါမလားဘယ်တော့ယူမှာတော့ဒီနေ့ဒီနေ့တည့်ရက်တင်မှာလားဒီနေ့တည့်ရက်တင်မှာလားဟောပြမယ်လို့ရဒီနေ့တည့်ရက်တော့ပိုင်မယ်နေ့ပြင်ကတော့ပြန်ပေးရမှာပေါ့ဘယ်လိုတော့ဘယ်လိုတဲ့ဗျာဘယ်လိုတဲ့ဗျာဟင်ဘယ်လိုတဲ့ဗျာ ဘာလို့ပေးရမှာတော့သီလကိုရရမှာပါဆိုကိုပိုင်မှာကိုကိုပိုင်သီလဖြစ်အောင်ပြောနေပါတယ်ဆိုဟုတ်ကလားဟိုတဆရာနဲ့တွေ့လို့ဟုတ်ကလားဟင်ဟိုဘက်ကိုတတ်မယ်စာကိုဖြစ်နေတဲ့လောဘနဲ့ဒေါသတားမှာတယ်ဟဲ့ဟုတ်ကလားလောဘနဲ့ဒေါသတားလိုက်ရင်တို့လူစိတ်ပေါ်မလာဘူးလားဟဲ့လူစိတ်ပေါ်လာရင်ကိုကိုနဲ့တကူချင်းသာနာထောက်ထားတဲ့စိတ်ပေါ်နိုင်မလားဟုတ်လားငါမဆင်းရဲခြင်းလို့သူလည်းမဆင်းရဲခြင်းဘူးဆိုဒါကိုချင်းသာလိုက်တော့တာထင်တယ် ငါချမ်းသာခြင်းလို့ तू လည်းချမ်းသာခြင်းမှာပဲဒါလည်းကိုချင်းသာထင်တယ်ဟဲ့ကိုကိုနဲ့ကိုချင်းစာလိုက်ပြီးအဲကိုချင်းစာပြီးနောက်မှာကိုချင်းစာရှိလာရင်မေတ္တာလာပြီထင်တယ်ငါမဆင်းရဲတယ်လို့ဒင်းမဆင်းရဲပြီရဒီလိုဆိုမေတ္တာထင်တယ်ဟဲ့ငါချမ်းသာတယ်လို့ဒင်းလည်းချမ်းသာပြရမည်ဒါမေတ္တာထင်တယ်ဒန်းတူထားလိုက်တာဒါတို့လူသိထင်တယ်ဟဲ့ဒါကိုယ်ပိုင်သိထင်တယ်ဟဲ့အဲ့ဒီပုဂ္ဂိုလ်တယောက်ဟာတတ်ဖြစ်ပါဦးမလားဟင် တတ်ခင်ရနဲ့ကြုံတောင်းတတ်ဖြစ်ပါမလားဟိဒီလိုဆိုရင်တို့သီလမရဘူးလားဟိကြံနေရက်ပေါ့တက်တက်လုံးတော့ဟိဒီဟိုကြိုက်စိတ်မကြိုက်စိတ်နှစ်ပါးကိုသာတို့ကနိုင်နေအောင်နိုင်နိုင်ရင်တက်တက်လုံးရနေပြီထင်တယ်ဟဲ့ရနိုင်ဘူးလားဗျာဟင်ယူနိုင်မမလားဗျာရိုးရိုးသီလကအဓိသီလတို့ရောက်နိုင်မမလားဗျာဟင်တို့ဒီဟိုခစ်ထင်တာပဲကွဟို ဒုဋ္ဌကာမဏိမင်းရဲ့ညီကသရာတိတ်တလို့ခေါ်ဟုတ်ကလားအဲ့ဒုဋ္ဌကာမဏိရောသရာတိတ်တရောသူ့မွေးတဲ့ခမဲတော်ကကာကဝဏတိတ်တအဲ့တော့ကာကဝဏတိတ်တမင်းကြီးကငငယ်တဲ့ကသူ့ထိုင်နိုင်ငံသားပြောမှာပေါ့ဗျာနှစ်နှစ်သားသုံးနှစ်သားလောက်ကနေမှာပေါ့ဗျာအဲ့ဒီကတည်းကသမင်းပုံးလို့အဋ္ဌိဌာန်ကခုံမှုတယ်လို့ဆိုသဗျာ ဟင်ပထမတလုတ်ကမလို့ရင်ဒါလေးကိုတို့ခုံငါနေကြဟောဖရာတတိတော်တို့ဟုတ်ကလားဖရာနဲ့တန်ဃာကိုမလှူဘဲနဲ့မစားပါဘူးအဲ့ကလေးနှစ်ယောက်ကလည်းခုနကဒုဋ္ဌကာမဏိနဲ့တရားသိတာဖြစ်မှာပုဂ္ဂိုလ်ပေါ့လေသူတို့ကလည်းအဲ့လိုလိုက်ဆိုပြီးဖရာတတိတော်တို့ဟုတ်ကလားဖရာနဲ့တန်ဃာကိုမလှူဘဲနဲ့မစားပါဘူးဆိုပြီးထမင်းတလုံးကွန်တာ ဟုတ်ကလားဗျာဟင်ပြီးတော့ဒုတိယတလုံးကြတော့ဖရာတပည့်တော်တို့ဟုတ်ကလားဗျာဟင်အဲညီကိုနှစ်ယောက်ဘယ်တော့မှစိတ်ဝင်မကွဲပါဘူးဒီလိုပြောပြီးဓမင်းတလုံးခွန်းဟုတ်ကောဟင်တတိယဓမင်းတလုံးကြတော့ဖရာတပည့်တော်တို့ဟုတ်ကလားအဲ့ဒီတုန်းကတော့ကြေကလားတွေနဲ့စစ်တိုက်နေရတဲ့ချိန်ကိုကွကြေကလားတွေကိုစစ်မတိုက်ပါဘူးလို့ပြောတော့စာကလင်းငယ်လေးရှိသေးတယ် မင်းသွေးမင်းသွေးထင်တယ်သူတိုင်းပြည်ကိုကျူးကျော်နေတာတွေကိုသူတော်လာနေတာကိုစောင်းဟုတ်ခလားဟင်စောင်းဒုတိယထမင်းတတိယထမင်းတို့လောက်ကြပါလေဟင်အဲ့တော့သူတို့ပြောင်းပြီးတော့ကိုဖရာတတိတော်တို့ဟုတ်ခလားဟင်ကိုချင်းတီလာမဖြတ်ပါဘူးဆိုပြီးကြွေးမှာပါဟုတ်ကလားဟိအဲ့တော့ထမင်းတုပ်လို့ငငယ်ရတဲ့စားပါတယ်ဟုတ်ကလားဟင်ကြွေးထားတကိုးရသည်၃နှစ်သားလေးလောက်ခါတယ်ဟာလေ အဲ့တော့ဒါနဲ့တို့လူလားမြောက်ပြီဆိုပါတော့ဗျာဟင်စိတ်တိုက်ကြတယ်ဆိုပါတော့ဗျာဟိုဒုဒကမင်းမင်းစိတ်တိုက်တာစိတ်တိုက်ရင်မတ်တာနဲ့ဟိုစစ်ပွဲချာကနေဖာဖာလုံးလုံးတို့အမှတ်တမဲ့ငရုပ်ပြီးတောင်သွားပါရင်အဲ့နောက်မဟာငါဖះနဲ့တန်ဃာကိုမကသေးဘူးဆိုပြီးတော့အဲ့ဒီဟာကိုအကျွေးထားပြီးတော့သူဘယင်ဖြစ်တဲ့အချိန်ကိုအဲ့ဒီနေရာမှာမရီစီဝတ္တနာရလို့ဟိုဒဂရေကုံဆိုပဲဟဲ့ဖះတဆူလာတဲ့လေအယောပေးတာအယောပေးတာ ငရုတ်သေးလေးတစ်တောင်ကိုဖျားမလူပဲနဲ့တန်ခါမလူပဲနဲ့စားမိတဲ့အတွက်တည်းလားဟုတ်ကလားဗျာဟင်ဟင်ဘာသာရေးပုံစံငငယ်တွေကတွင်းလာခဲ့တယ်သူ့ဖေကဟုတ်ကလားဟိဟင်ဟုတ်ကလားဗျာအဲဒီလိုနဲ့သူဟိုဘယင်ဖြစ်သွားပြီဆိုပါတော့ဗျာနတ်ရွာစားမိဗျာအဲဒီမှာသူညီဖြစ်တဲ့သရာတိတ်တာမင်းတက်တယ်တက်တဲ့အချိန်မှာ တို့နားတီယူတဲ့နားကြိုက်တဲ့ယောဂဖြစ်ဟုတ်ကလားဟဲ့အဲ့တော့နားကြိုက်တဲ့ယောဂကိုသူ့တမားတော်ကြီးတီနဲ့တွက်ချက်လိုက်တော့ခါသားသားမှပြောင်းသူ့ယောဂကလေခါသားသားမှပြောင်းမယ်ဓာတ်သာပေါ့ဗျာဟုတ်ကလားအဲ့တော့သူခါသားသူယောဂပဲပြောင်းချင်တယ်သို့တော့ငါခါသားသားကျင်တယ်လို့ပြောလိုက်ရင်သူ့မင်းမူရာနေကဖာတော်အပြင်ခါတတ်ပြီးတော့ ကျွေးရင်သူ့မှာပါဠိတိပါဒကဝယ်စီနှုတ်ရဖြစ်မသွားနိုင်ဘူးလားဟင်အဲသူခိုင်းလို့တားတာဟုတ်ဗျသူတောင်းယူရရမှာပေါ့ဗျအဲ့တော့သူဒါကိုပေးခံလေဟုတ်ကလားဘောင်းတော့ပြောလိုက်လို့ရှင်သူ့ကြောင့်ဟိုမှာခါသေးတော့မှာကိုကိုကျင့်ကိုကျင့်ကိုကျင့်ဟုတ်ကလားဟိဟိအဲ့တော့သူဒါကြီးကိုပေးခံနောက်တော့မေး ငါးပါးသောသိခါပုတ်လုံတဲ့ပုဂ္ဂိုလ်တို့တိုင်းပြည်ထဲမှာမရှိလားမေးအဲ့တော့ရှေးခေတ်ကတော့အမချုပ်ခေါ်တာပေါ့ခုခေတ်တော့ဝဉကြီးချုပ်ပေါ့အဲ့ဒီရဲ့တမောင်သီလကတော့အဲ့ဒီသီလမွေးကလေးကလုံပြီဟုတ်ခလားတို့အရိယာပုဂ္ဂိုလ်များကြတော့ကိုဘက်ကသီလတိတိပါလာတာဟုတ်ကဲ့ဟင်အထူးဆောင်မလို့တော့ဟုတ်လေသီလရလာပြီတင်တယ်ဟိကိုပိုင်သီလဖြစ်ပြီတင်တယ်ဟိအတိသီလတင်တယ်ဟိမွေးကလေးကရလာတာဟုတ်ကလားဗျာ ဒါတိလားရတော့သူထင်တယ်ဟဲ့တိလားရတော့သူအခုလိုနေတိုင်းလားယူနေဖို့လိုသေးတာဟဲ့ဟင်နေတိုင်းလားလားယူလာတာဘာဖြစ်လို့တော့ဟမ်မရလို့လားလားတောင်းလာတာရလားတောင်းဖို့လိုသေးလားဟင်ဘာတော့မရှိလို့တောင်းလာလားရှိလို့တောင်းလာလားဟာဟာမရှိကြဘူးဒါတွေမပေးလို့လားတန်ဃာတော်တွေကမပေးလို့လားပေးရင်လည်းဘာလို့မရှိတာတော့လောကရောမဲကြည်ပါအောင်တော့ဟင် ဟိုတော့မောင်သီလာကဝေးတွေကရတာကိုအဲ့တော့သူရတာဟုတ်မဟုတ်ကိုသရာတိတ်တာကသူ့ကြိုယုံခေါ်มาပေါ့လေသူ့ထဲမှာအရင်ဟိုအယုံကြည်အဆုံးပုဂ္ဂိုလ်ပေါ့သူ့ကိုငွေတစ်ထောင်နဲ့ကြက်တစ်ကောင်ပေးလိုက်ဟုတ်ကလားမောင်သီလာပြီးသွားဖို့ဗျာဟင်ကြက်တကောင်ကိုတတ်ပြီးတို့ပါပေါ့ကွယ်กินပြီးတော့မင်းကြီးကိုပွဲတော်တည်ပေးမယ်ဆိုရင်ငွေတစ်ထောင်ပေးခဲ့ဟိုဗျာ ဖွင့်ဝေဖွင့်ဝေရှစ်ခေဝေတစ်ထောင်ဟင်အခုခင်းနေဆိုရင်တော့တို့သိန်း100လောက်ရှိလိမ့်မယ်ထင်တယ်ဟိဟုတ်ကလားအခုခင်းနေဆိုသိန်း100ကြက်ကလေးတစ်ကောင်သားရတာဘာခဲရင်ဟင်နည်းနည်းလေးကုတ်ထားနေပြီးတဲ့ထင်တယ်ဟိဟိဘာခဲရင်လို့သိန်း100ရမယ်သိန်း100သိန်း100ဟုတ်ကလားဟိတကယ်လို့မတတ်လို့ရှိရင် ဟိုဘုရင်ရဲ့အာဏာကိုဖီဆန်မှုနဲ့ထောင်ချဟင်ဟုတ်လားတစ်ဖက်ကလည်းထောင်မဲထင်တယ်တစ်ဖက်ကလည်းထောင်မဲထင်တယ်ဟင်ကြက်တရင်ငွေတစ်ထောင်ရထောင်စုရမှာထင်တယ်ဒီဘက်ကမတရင်ထောင်ချမယ်ထောင်စုရမှာထင်တယ်ဘယ်ထောင်လိုခြင်းတော့ဘယ်ထောင်လိုခြင်းတော့ဟင်ဟုတ်တထောင်တောင်တော့ယူရလိမ့်မလေမင်းမင်းညခမညာဟင်ဟင်ဘယင်းကအဲ့လိုညအမိန့်နဲ့လာရင်ဘယ်နဲ့တော့ ဘယ်နဲ့တော့ဟင်ဒီချက်ကလေးမတတ်ရင်ထောင်ကြမယ်ရအာနာဘကွယ်သားဟိုမှာဓာကြီးထမ်းလို့ဟုတ်ကလားဟင်ဒီချက်ကလေးတတ်လိုက်လို့ရှိရင်ငွေတစ်ထောင်ရမယ်ရဟိုဘက်ကထောင်စုဟုတ်လားဒီဘက်ကထောင်စုဟုတ်ကလားအဲ့တော့လက်ဝဲထောင်နဲ့လက်ရထောင်ဘယ်ထောင်ယူမလို့အဖိုးရှင်ဘယ်သူမှမေးလို့ရဘူးရဘယ်ထောင်ယူမလို့ပြောကြဗျာ တထောင်ထောင်တော့ယူရလိမ့်မယ်လေမင်းမိတ်ငိုးပြဒါတဲ့တခါတဲ့အာနာဘဂဝတာကဖွဲသွားမဆက်ဘူးလားမဆက်ဘူးလားဟင်ရွာလေကောင်လေးဆွဲသွားမှာအမှုနဲ့ဆက်ဘူးလားဟင်ပြီးတော့ကိုမိသားစုလည်းထားကြရမှာဆက်ဘူးလားဘယ်လိုထောင်ရခံရင်ထောင်ရခံရင်မိသားစုနဲ့လည်းကိုယ်ရတော့မယ်ရှင်ကိုယ်ကြီးဘာမှလည်းစားခွင့်ရှိမှမဟုတ်ဘူးထောင်ထဲမှာ အကျမ်းနေလောက်ရမယ်ဖိုးရှင်ဟင်ဟိုတထောင်လေးဆိုတက်တက်တာပါလေယူလိုက်ရုံပဲဟုတ်ဘယ်လိုဖိုးရှင်ပြန်ပြောဦးပြန်ပြောဦးဒေါ်နေကျုပ်သိခါဘုဒ္ဓဘုထားမပေးနိုင်ဘူးဟင်တာမန်သိနဲ့သွေးဆန်းဟုတ်ကလားဟိုမှာချိတ်ချောက်ထားတယ်လေတတိမရှိတဲ့ပုဂ္ဂိုလ်ရမလားဟိဟင်ဟင်ဟိုဘက်ကငွေတထောင်ပေးမယ်ဟုတ်ကလားအဲဒီဘက်ကထောင်ချမယ်ထောင်ချမယ်ဆိုတော့ 6ထာလားမြောက်ထာလားငွေတစ်ထောင်ပေးမယ်ဆိုတော့6ထာလားမြောက်ထာလားတတိရှိတဲ့ပုဂ္ဂိုလ်မှသိနေတယ်ဒါငါဆန်းတာဖြစ်ရမယ်သူကတော့တတိရှိတဲ့ပုဂ္ဂိုလ်ကွတို့တတိမရှိတဲ့ပုဂ္ဂိုလ်တော့ဟိုအတန်တော့ပါသွားမှာတယ်ဟဲ့အာယုံလုံပါမလားဟင်အာယုံလုံပါမလားအာယုံမလုံရင်ဥပုပ်ရပါမလားဥပုပ်မရရင်သီလတနေတော့ဟင်ပြတ်တော့မယ် ဟောအာယုံလုံးတော့သူတတိရှိတကူဗျအဲ့တော့သူကဟိုခက်တာပဲမိမ့်မိမ့်ဆိုတော့ကျုပ်ကလည်းငငယ်လေးတွေကတတ်တာမဟုတ်ဘူးဟုတ်ကလားဟင်အဲ့တော့ခမညာအဲ့ဒီဝေးတထောင်ကိုမယူရသိနေတဲ့သူကဟုတ်ကလားဗျာအဲ့တော့ပေးခြင်းနဲ့ဖြစ်ပေးပါဟုတ်ကဲ့ဒါနဲ့ဟိုအာနာပကွယ်သားအဲဟိုငွေတထောင်အဲကြက်ကြီးတထောင်နဲ့ပြန်သွားရော ဟင်ပြန်သွားပြီးမင်းလျှောက်အဲမင်းလျှောက်တော့မင်းကနေပြီးတော့သူတို့ဟိုအပေးယူဟိုသူ့လူယုံတော်ဆိုတော့ပြောပြီးသားပေါ့လေအဲနောက်ရကြတော့တခါကြက်တကောင်နဲ့ဓာန်းနဲ့ငွေတထောင်ပါတော့ဘူးငွေတထောင်ပါတော့ဘူးဟုတ်ကလားဟဲ့ကြက်နဲ့ဓာန်းနဲ့ယူသွားတယ်ယူသွားပြီးကဲမင်းဒါနောက်ဆုံးအခွင့်ရေးဟုတ်ကလားဗျာနောက်ဆုံးခွင့်ရေးနောက်ဆုံးခွင့်ရေး ဒါလေးကိုတတ်ရင်တတ်လိုက်မတတ်လို့ရှိရင်မင်းကိုတတ်ရမလဲဟုတ်ကလားဗျာဟင်ကဲငွေတစ်ထောင်တော့မယူဘူးပဲထားအောင်ဖိုးရှင်ဟာဒီမှာကြက်နဲ့အသက်ချင်းလဲရတော့မယ်ဖိုးရှင်ဟင်ကြက်ကတရိဌာန်ဗျဟိုဘယ်နဲ့တော့ဟင်လူဆိုတာဘယ်နဲ့တော့တာမိုးရှိလို့ဖြစ်တာထင်တယ်အဲ့ငါလို့ပေးခြင်းမမဟုတ်ပါဘူးတဲ့ငါလည်းမင်းလို့မသေးခြင်းမဟုတ်တဲ့ တို့တော့မင်းနဲ့ငါနဲ့အသက်လဲရမှာဖြစ်တဲ့တွေ့တဲ့ကဟုတ်ကလားဟင်မင်းချမ်းသာရင်တော်ပြီငါသိရင်ဒီပါစေကွာဆိုပြီးလှော်တာလေကြက်ကလည်းတခါတည်းတို့ဟိုအနီးနားရှိတဲ့တစ်ပင်ပေါ်တက်ပြီးထတောင်တုံလိုက်သေးတယ်ဝန်းပါလုံးလို့ဟုတ်ကလားဟိအဲ့ခါကြမှာမင်းချင်းကသူ့ကိုခေါ်သွားပြီနန်းတော်တင်သွင်းမှာဗျာဟင်နန်းတော်တဲ့ရောက်တော့ခုနသရာဒိဋ္ဌာမေမောသူတိရာအကြောင်းတိသွားပြီတင်လေဟိ သူသီလရတော့သူထင်တယ်ဟဲ့သူသီလရနေတယ်ထင်တယ်ဟဲ့ဟင် သူများစီသွားယူဖို့လိုသေးလားဟဲ့အာမဘန်တီခံဖို့လိုသေးလားဟင်သူထောင်ကြီးကျုပ်ထဲမရောက်ဘူးချုပ်ဥဖို့မှမဟုတ်ပဲသူကအဟုတ်ရဥဖို့ယူထားတာကိုဟင်သူကဒါအချုပ်ကြနဲ့ပြီးနေတာထင်တယ်ဘယ်လိုတော့အချုပ်ကြလားအဟုတ်ရဘာကဲနာကြသို့